1960ခုနှစ်ပစုံလာဇန်၄ရက်1999ခုနှစ်ဧပြီလ18ရက်တနင်္ဂနွေနေ့1362ခုနှစ်ဆိုတော့နေ့အနေနဲ့ဆိုရင်ဒီနေ့ဘယ်နှစ်ရက်ရှိသွားတာနှစ်ရက်ရှိသွားရနော်နှစ်ရက်ရှိသွားပြီဆိုတော့ ဘယ်နှစ်ရက်တိုးပြီးအိုးသွားတော့နှစ်ရက်တိုးသွားပြီနော်တနေ့တဲ့တနေ့တရွေ့ရွေ့ယွင်းယူနောက်ပြန်လို့မပြိုတယ်ရှေ့ကသာအိုမြဲတယ်ဟုတ်သလားအမြဲတမ်းတော့မမှန်ဘူးမှားတဲ့ခါလဲမှားတယ် ဘုန်းကြီးတို့ဂျပန်ကနေပြီးတော့ဟိုနိုလူလူကူးသွားတဲ့အခါကျတော့ဂျပန်ကနှစ်ဆန်းတရက်နေ့ကူးသွားရဟိုနိုလူလူကြတော့ဂျပန်ကနှစ်ဆန်းတရက်နေ့ညတကောင်ကူးတယ်ဆိုကြပါစို့ဟိုနိုလူလူကြတော့လည်းညတကောင်နှစ်ဆန်းတရက်နေ့ပဲတိုးပြီးအိုးမသွားဘူးပြိုးသွားပြန်ပြိုးနေ international deadline ကိုဖြတ်လိုက်တော့အရင်နေ့ပဲပြန်ရောက်သွားတယ်အဲ့လိုဖြစ်သွားတယ်ဒီတော့1362ခုနှစ်နှစ်ဆန်း2ရက်နှစ်ဆန်း2ရက်ဆိုတော့နှစ်အစာပဲပေါ့ဟုတ်တယ်မလားနှစ်ဟောင်းကုန်ပြောက်နှစ်တရောက်ထွန်းတောက်မင်္ဂလာရှိပါစေပြီးတော့ 没有。 ပြီးတော့ နောက်တစ်ခေါက်ပြန်ဆိုပါဦးနှစ်ဟောင်းကုန်ပြောက် ရွက်မပါပဲမရသေးဘူးလားဟမ်ရလားကာယံသုသံကွင်တို့ကစာရွက်မပါပဲဆိုပါလေ တကယ်ရတာနော်တနှစ်ပတ်လုံးစိတ်ဖြူဖုံရှင်ပြုံးကြည်သာရှိပါစေစိတ်ဖြူဆိုတာကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ပါဗျာတနေ့လုံးကုသိုလ်စိတ်ကောင်းတဲ့စိတ်ကလေးတွေရည်ဖြစ်နေမယ်ဆိုလို့ရှိရင်ပြောတော့လဲကုသိုလ်အပြောလှုပ်တော့လဲကုသိုလ်အလုပ်ပဲလုပ်မှာမဟုတ်လား စိတ်ရဲ့နှုတ်ရဲ့အလုတ်ရဲ့အဲ့ဒီသုံးမျိုးဘယ်ဟာကအရင်ခံကြစိတ်ကောင်းရင်နှုတ်ကောင်းအလုတ်ကောင်းနဲ့ဟုတ်တယ်မလားစိတ်ဆိုးရင်နှုတ်ဆိုးအလုတ်ဆိုးတယ်စိတ်ပုတ်ရင်ဟုတ်ကလားအဲ့တော့စိတ်ပုတ်အောင်ထားမလားစိတ်ဖြူအောင်ကြိုးစားမလား ဟုတ်ကလားစိတ်ဖြူတာနဲ့အသားဖြူတာဘယ်ဟာကောင်းတော့စိတ်ဖြူတာကောင်းပါဗျာอืมသိကြရလားသိပါပါဗျာဘာကြောင့်စိတ်ဖြူတာကကောင်းတယ်လဲဟမ်စိတ်ဖြူမှကောင်းကျိုးချမ်းသာရမယ်ဟုတ်ကဲ့လား စိတ်မဖြူဘူးစိတ်ပုတ်တယ်ဆိုရင်တော့ဆိုကြဆင်းရဲကြရမယ်နော်ဒါကြောင့်စိတ်ဖြူဖို့လိုတယ်ဒါကြောင့်လည်းမြတ်စွာဘုရားကသစိတ်တပရိယောဓာပနာမိမိစိတ်ကိုဖြူစင်အောင်ထားရမယ်လို့မိန့်ကြားတာမဟုတ်လားဒါကြောင့်အသားမဲခြင်းမဲပါစေ စိတ်ဖြူရင်တော်ပါပြီဒီလိုမဟုတ်လား အသာပဲဖြူဖြူအိုပဲဖြူဖြူစိတ်ဖြူဖို့သာလိုရင်းဖြစ်သည်စိတ်ဖြူလင်ကိလေသာစင်နိဗ္ဗာန်ဝင်ရေမဝေးတော့ပြီဟုတ်သလားသုသမ မဲချက်ချင်းရတာပါလားနော်။ကဲပြန်နောက်တစ်ခါဒီတော့တစ်နှစ်ပတ်လုံးစိတ်ဖြူအောင်ကြိုးစားပြီးထား တတ်နိုင်သမျှစိတ်အငြင်းမဲ့မဝင်အောင်လောဘဒေါသမောဟကိလေသာအငြင်းမဲ့မဝင်အောင်ကြိုးစားဒီလိုမဟုတ်လားမြတ်စွာဘုရားရဲ့အဆုံးအမမကောင်းမှုဟူသမျှမပြုလုပ်ခြင်းကောင်းမှုဟူသမျှပြည့်စုံအောင်အားထုတ်ခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့ဤအဆုံးအမတော်ပေသည်ဟုတ်ကဲ့လားအဲ့ဒါ နေ့အစရေကကောင်းသွားပြီဆိုလို့ရှိရင်တော့အလယ်လည်းမကောင်းနိုင်ဘူးလားအဆုံးကမကောင်းနိုင်နေဘူးလားအစကောင်းတော့အလယ်ကောင်းအနှောင်းမှသေးကြတယ်ပေါ့ဟုတ်တယ်မလားဆိုမကောင်းမှုသမျှမပြုလုပ်ခြင်းကောင်းမှုဟူသမျှပြည့်စုံအောင်အထုတ်ခြင်းကောင်းမှု မိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့ဤအဆုံးမတော်ပေတည်းမကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အားထုတ်ခြင်း မိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏အဆုံးအမတော်ပေတည်းသို့ စိတ်စိတ်ဖြူနဲ့အကုသိုလ်စိတ်စိတ်မဲအဲ့ဒီနှစ်ခုမှာလူရဲ့အဆင့်ကိုဘယ်စိတ်ကတဆင့်နဲ့တဆင့်မြင့်အောင်မြင့်တင်ပေးမလဲဟုတ်တယ်မဟုတ်လားကုသိုလ်စိတ်ကတဆင့်နဲ့တဆင့်မြင့်အောင်မြင့်တင်ပေးတယ်အကုသိုလ်စိတ်က တဆင်းနဲ့တဆင်းနေနေသွားပြီးတော့နောက်ဆုံးမြေကြီးတဲ့မြုပ်ဝင်သွားအောင်သူကအဆင့်နှိမ်ပေးတယ်ဒီတော့တဆင့်နဲ့တဆင့်မြင့်ညင်ရင်ဒီဘဝတဲ့နောက်ဘဝမြင့်ညင်ရင်နောက်ဘဝတဲ့ဟိုဘက်ဘဝမြင့်ညင်ရင်ဒီဘဝမှာလဲဒီနေ့တဲ့နောက်နေ့မြင့်ညင်ရင်ဒီလတဲ့နောက်လမြင့်ညင်ရင်ဒီနှစ်တဲ့နောက်နှစ်မြင့်ညင်ရင်ဘာလုပ်ရမလဲအဟဲ့ကုသိုလ်စိတ် ဖြစ်အောင်နှလုံးသွင်းကောင်းတဲ့စိတ်ဖြစ်ပြီဆိုရင်အလုတ်ကနှုတ်ကလည်းကောင်းမယ်အလုတ်ကလည်းကောင်းမယ်ဒီလိုဆိုရင်အစင်မမြင့်မေဘူးလားအဲဒါအညာကိုနိုင်အောင်ကြင်ရမှာပေါ့အညာနိုင်အောင်ကြင်တယ်ဆိုတာဘာလဲအဲစိတ်ကိုဖြူအောင်ကြိုးစားဒီလိုမဟုတ်လား အတိတရားအညာတခုပမာရှု၍စိတ်ဟုမြညာဤတပါးမြတရားကိုကြဆောင်စည်းကိုကလူရနတ်ရွာမြမနိဗ္ဗာန်ရောက်ကြောင်းမှန်၏။ဘာပြောတာတော့။ဘာပြောတာတော့အတိတရားအညာတခုပမာရှု၍အဲ့ဒါ အဲ့ဒါကဥပမာပါတဲ့စိတ်ဟုမြညာဤတပါးမြတရားကိုကြဆောင်စည်းကုတ်ကလူရနတ်ရွာမြမနိဗ္ဗာန်ရောက်ကြောင်းမှန်၏ဘာပြောတာတော့စိတ်ကလေးတစ်ခုပဲတရားနဲ့ရှင်ပြီးတော့နေမဲ့ဆိုလို့ရှိရင် လူချမ်းသာလည်းရနိုင်တယ်နတ်ချမ်းသာလည်းရနိုင်တယ်ဗြဟ္မချမ်းသာလည်းရနိုင်တယ်နိဗ္ဗာန်ချမ်းသာလည်းရနိုင်တယ်ဒါပြောရမဟုတ်လားတခုတည်းပါတဲ့အများကြီးမဟုတ်ဘူးတဲ့စိတ်ကလေးတစ်ခုပဲ တရားနဲ့ရှင်းနေပါစေတဲ့ဒီပြောရမဟုတ်လားအတိတရားအညာတခုပမာရှု၍စိတ်ဟုမြညာဤတပါးမြာ တရားကိုကြဆောင်စည်းကုကလူရနတ်ရွာမြမနိဗ္ဗာန်ရောက်ကြောင်းမှန်၏ဟုတ်ကဲ့လားမဂဒေဝလင်္ကာသစ်ကလင်္ကာလေမန္လီဆရာတော်ဟုတ်ကဲ့လားဟုတ်ပါတယ်ဖေရအေးဘယ်ထဲရပါလိမ့်မလို့ဟောအခြေပြိုးတဲ့ဒေါ်လာပြီ ကိုင်းဆိုအသီးတရားသုံးကောင် စိတ်ကိုဖြူအောင်လုပ်ပေးနိုင်ရင်နှုတ်လဲဖြူအလုပ်လဲဖြူဒီလိုမဟုတ်လားကောင်းညိုချမ်းသာရသည်စိတ်ကောင်းရင်နှုတ်ကောင်းအလုပ်ကောင်းသည်စိတ်ဆိုးရင်လည်းနှုတ်ဆိုးအလုပ်ဆိုးတော့ဆိုးကျိုးဆင်းရဲကျိုးရသည်ဒီတော့တဆင့်နဲ့တဆင့်မြင့်ညင်တယ်ဆိုလို့ရှိရင်တော့စိတ်ကောင်းအောင်ထားရလိမ့်မယ်ဒီလိုမဟုတ်လား စိတ်ကောင်းဆိုတာကုသိုလ်စိတ်မဟုတ်လားအဲ့ဒီကုသိုလ်စိတ်ထားပြီဆိုလို့ရှိရင်ဒီကုသိုလ်စိတ်ကအဆင့်မြင့်မပေးဘူးလားကုသိုလ်စိတ်ဖြစ်နေတာကိုက စိတ်ဓာတ်အဆင့်မြင့်နေတာမဟုတ်လားအဲ့တော့အဆင့်မြင့်တဲ့စိတ်ဓာတ်ရှိတော့နှုတ်ကပြောတော့ကအဆင့်မြင့်တဲ့အပြောပဲပြောမယ်မဟုတ်လားကိုကလှုပ်တော့လဲအဆင့်မြင့်တဲ့အလုပ်ပဲလုပ်မယ်မဟုတ်ပေဘူးလားအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီကိုနှုတ်စိတ် အဆင့်မြင့်တာကြောင့်သူ့ကြောင့်ဖြစ်ပေါ်တဲ့အကျိုးတရားတွေကလည်းပဲအဆင့်မြင့်တဲ့အကျိုးတရားတွေပဲရမယ်ပေါ့မဟုတ်လားနောက်စိတ်ကိုအဖြူအမွဲခွဲသလိုစိတ်ကို အမှောင်အလင်းလဲခွဲရသေးတယ်မောင်းနေတဲ့စိတ်လင်းနေတဲ့စိတ်လို့ လင်းနေတဲ့စိတ်ဆိုတာဘယ်လိုစိတ်မျိုးတော့ဘယ်လိုစိတ်တော့ကောင်းတဲ့စိတ်ဖြူစင်တဲ့စိတ်ကုသိုလ်စိတ်ပေါ့မဟုတ်ဘူးလားလင်းနေတဲ့စိတ်မှောင်နေတဲ့စိတ်ကမဲနေတဲ့စိတ်အကုသိုလ်စိတ်ပုတ်နေတဲ့စိတ်ပေါ့မဟုတ်ဘူးလား ဒီကောက်နေနော်မိုက်လိုက်တာမှောင်းနေတာပဲဆိုတာဘာပြောတာမိုက်လိုက်တာမှောင်းနေတာပဲဟမ်အာဟုတုစိတ်တွေပြည့်နေတာအာဟုတုစိတ်တွေပြည့်နေတာဒါကြောင့်မြတ်စွာဘုရားကအလင်းအမှောင်ခွဲခြားပြီးတော့ပုဂ္ဂိုလ်၄မျိုးဟောပြခဲ့တယ် အလင်းတွေကနေပြီးအမောင်တွေကနေပြီးအလင်းနဲ့လာတဲ့ပုဂ္ဂိုလ်အလင်းတွေကနေပြီးအမောင်နဲ့လာတဲ့ပုဂ္ဂိုလ်အလင်းတွေကနေပြီးအလင်းရောက်တဲ့ပုဂ္ဂိုလ်တဲ့အမောင်တွေကနေပြီးအမောင်ရောက်တဲ့ပုဂ္ဂိုလ်တဲ့လေးမျိုးအမောင်တွေကနေပြီးတော့အလင်းလာတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတော့ တနည်းဆိုဟိုလိုပြောနိုင်တယ်အမှောင်တဲ့နေပြီးတော့အလင်းသွားမဲ့ပုဂ္ဂိုလ်ဒါကပိုကောင်းတယ်အမှောင်တဲ့နေပြီးတော့အမှောင်တဲ့သွားမဲ့ပုဂ္ဂိုလ်အလင်းနဲ့နေပြီးတော့အလင်းသွားမဲ့ပုဂ္ဂိုလ်အလင်းနဲ့နေပြီးတော့အမှောင်တဲ့သွားမဲ့ပုဂ္ဂိုလ်နေရတာတော့အမှောင်တဲ့သို့သော သူသွားတော့တော့အလင်းနဲ့သွားမှာသွားမှာပဲ နေရတာတော့အမှောင်တဲသွားတော့လည်းပဲအမှောင်တဲပဲသွားမယ်နေရတာတော့အလင်းတဲသူသွားတော့အမှောင်တဲကိုသွားမယ်နေရတာကလည်းအလင်းတဲပဲသွားတော့လည်းအလင်းတဲပဲသွားမယ်ဓမောဓမပရာယံတော့ကျမ်းဂန်မှာစင်တာတော့အဲ့ဒါလိုမစင်ဘူးကျမ်းဂန်စင်တာကတော့တစ်မျိုးပဲဓမောဓမပရာယံတော့ဓမောဇောတိပရာယံတော့ ဇောတိဓမ္မပရာယနောဇောတိဇောတိပရာယနောနည်းနည်းလေးကွာပါကွဲတယ်ဓမ္မောဓမ္မပရာယနောဆိုတာအမှောင်ထဲနေပြီးတော့အမှောင်ထဲသွားတဲ့ပုဂ္ဂိုလ်ဓမ္မောတို့ဓမ္မတို့ဆိုတာအမိုက်မှောင်ခေါ်တယ်အမှောင်ခေါ်တယ်ဓမ္မောဓမ္မပရာယနောအမှောင်ထဲနေပြီးတော့အမှောင်ထဲသွားနေသွားမဲ့ပုဂ္ဂိုလ် ဓမောဇောတိပရာယနောအမှောင်နဲ့နေပြီးအလင်းနဲ့သွားမဲ့ပုဂ္ဂိုလ်ဇောတိဓမ္မပရာယနောအလင်းနဲ့နေပြီးအမှောင်နဲ့သွားမဲ့ပုဂ္ဂိုလ်ဇောတိဇောတိပရာယနောအလင်းနဲ့နေပြီးအလင်းနဲ့သွားမဲ့ပုဂ္ဂိုလ်မြတ်စွာဘုရားကအဲ့ဒီကောင်းမှုမကောင်းမှုကုသိုလ်အကုသိုလ်ကို ကြည့်ပြီးတော့ပုဂ္ဂိုလ်၄မျိုးခွဲပြီးခေါ်ခဲ့တယ် မမိသလားနံပါတ်1ပုဂ္ဂိုလ်ကပါတော့နံပါတ်2ကအမောင်တဲ့နေပြီးအမောင်တဲ့ပဲသွားမဲ့ပုဂ္ဂိုလ်နံပါတ်3ကနံပါတ်4ကဟုတ်ကဲ့လား ပါဠိကဓမ္မောဓမ္မပရာယနောဓမ္မောဇောတိပရာယနောဇောတိဓမ္မပရာယနောဇောတိဇောတိပရာယနော60ခုနှစ်ရဲ့အစမှာပါဠိ၄ပါးကြားအောင်ပြောလိုက်ကြမကောင်းလားခက်သလားလွယ်လွယ်လေးဟုတ်လား ဆိုဓမ္မောဓမ္မပရာယနောဓမ္မောဓမ္မပရာယနောအမောင်တဲနေ၍အလင်းအမောင်သို့သွားမိပုဂ္ဂိုလ်ဓမ္မောဇောတိပရာယနောအမောင်၌နေ၍အလင်းသို့သွားမိပုဂ္ဂိုလ်ဇောတိဓမ္မပရာယနောဇောတိ အလင်း၌နေ၍အမှောင်သို့သွားမိပုဂ္ဂိုလ်ဇောတိဇောတိပရာယနောအလင်း၌နေ၍အလင်းသို့သွားမိပုဂ္ဂိုလ် gain ဆိုသမှာ တစ်ခေါက် မှောင်နိုင်နေတယ်ဆိုတာအစင်နှိမ့်နေတဲ့ပုဂ္ဂိုလ်ကိုပြောတာအစင်နှိမ့်တဲ့ပုဂ္ဂိုလ်ကိုအမှောင်ထဲနေတယ်လို့ပြောတာအစင်နှိမ့်နေဆိုတာလူတော်တဲ့တောင်မဝင်နိုင်လောက်အောင်လူသလုံး သူတလုံးမဖြစ်တဲ့ပုဂ္ဂိုလ်ဆင်းရဲမွဲတေးပြီးတော့နေနေကြကြဖြစ်နေတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ကို အမှောင်နဲ့နေတာအဲသူဘာကြောင့်အမှောင်နဲ့နေရတယ်လဲလို့ဆိုတော့အမှောင်ရောက်ကြောင်းအလုတ်ကိုရှေးဘဝတွေကလှုပ်ခဲ့လို့နေနေကြကြစင်စင်ရဲရဲမွဲမွဲတေတေလူလုံးသူလုံးမလှပဲနေရတာ အဲ့ဒီအမှောင်နဲ့နေရတာဟာရှေးဘဝကအမှောင်နဲ့ရောက်ကြောင်းအလုတ်တွေလုတ်ခဲ့လို့တဲ့အမှောင်နဲ့ရောက်ကြောင်းအလုတ်တွေကတော့ဘာအလုတ်တွေဖြစ်မလဲဒါဘောရှေးရှေးဘဝတွေကဒုစရိုက်တရားတွေပြုခဲ့လို့တဲ့အဲ့ဒါလိုပြုခဲ့တဲ့အတွက်ဒုစရိုက်တရားဆိုတာအမှောင်လားအလင်းလားအမှောင်ပါဗျာအမှောင်ဘောပြုခဲ့တဲ့အတွက်ဒီဘဝမှာဆင်းဆင်းရဲရဲ မွဲမွဲတေတေနှိမ့်နှိမ့်ကြကြလူလုံးသူလုံးမလှပဲနေရတယ်တဲ့ဒုစရိုက်တရားဘယ်နှပါးရှိတော့ဘာတွေပါလဲကာယဒုစရိုက်၃ပါးကဘာတွေလဲ

ဒုစရိုက်10ပါးလုံးပြုမှအမှောင်ထဲရောက်တာမဟုတ်ဘူးဒုစရိုက်10ပါးတဲ့ကတပါးပါးပြုမရင်ပဲအမှောင်ထဲရောက်တော့တာပဲတဲ့ဆင်းရဲမွဲတေနှိမ့်ကြတော့တာပဲတဲ့ကဲအဲ့ဒီဒုစရိုက်10ပါးမသိတဲ့လူတွေကမသိသေးဘူးမဟုတ်လားအဲ့တော့မသိတဲ့လူတွေသိအောင်ဘယ်လိုလုပ်ရမလဲ ပါတယ်အဲဟုတ်ပြီချမ်းမြေမင်္ဂလာသင်စရာတဲ့ပါတယ်ဖတ်ကြတဲ့ဒါပြောတာသူကစာမျက်နှာလေးပါတွေကမပြောနိုင်ဘူးလားဟမ်စာမျက်နှာ7တဲ့စာမျက်နှာနဲ့တကွာပြောလိုက်ပြီအဲ့ဒါဖတ်ကြရောဒါတွေ့လားအဲအဲဟုတ်ပြီဘောကြီးရပဲနဲ့ငုံငုံကြီး မလုံတော့အင်းမနဲ့ကြောင်းတရားမှမထွက်သေးဘူးဝိရိယရော့သွားပြီလားအင်းကဲဆောင်းဘုတ်တော့ချပြီလိမ့်မယ်ဆောင်းဘုတ်ချရင်အဓိပ္ပာယ်သိရောပေါ့နော်နော်နေုံလေနေုံလေကိုရင်တို့ကနေုံလေဆိုတော့သက်သာခိုးမှုသက်သာ ကာမေတုအဲငါချပေးတာကိုင်တို့ကနေအောင်မလေးတော်တော်ဇက်တာရတဲ့မြင်းနေပါလားနော်သက်သခိုးမှုကာမေတုသုံးခုကာယကံသက်သခိုးမှုကာမေတု 3ခုကာယကံ3ခုကာယကံသို့မူသာဂုံတိုင်ရိုင်းမိုက်ကြံညေ အနှစ်မပါပြောဆိုတာလေးပြာဝစီကံသို့ ပစ္စည်းကိုရလိုတွေးကြံသူပြည့်ရန်ကိုကြံစီစဉ်စားအယူမှသုံးပါးမနောကံသူပစ္စည်းကိုရလိုတွေးကြံ သူပြည့်ရန်ကိုကြံစီစင်စားအယူမှာသုံးပါမနောကံသုံးပါ ယကံသုံးပါးကဘာတွေလဲနို့နို့နို့ဆောင်းပုတ်ဆိုခိုင်းတာမဟုတ်ဘူးနော်အဲ့ဒါပါလေကာယဒုစရိုက်၃ပါးကိုယ်နဲ့ပြုလုပ်တဲ့မကောင်းမှု၃ခု ဟုတ်လားနောက်ဝစီဒုစရိုက်၄ပါးကကောပါပါလေနှုတ်နဲ့ပြောတဲ့မကောင်းမှု၄ခုဟုတ်ကဲ့လား မနောဒုစရိုက်ကဘယ်နှခုတော့ပါတွေပါလေအဲ့ဒါကမာအဲ့ဒီဒုစရိုက်10ပါးထဲမှာ အကျိုးမဲ့ကို အဖြစ်စေဆုံးဒုစရိုက်ဟာပဲဒုစရိုက်လဲအကျိုးမဲ့ကို ဖြစ်စေတဲ့ဒုစရိုက်ဟာအကျိုးမဲ့ကို အဖြစ်စေဆုံးဖြစ်တဲ့ဒုစရိုက်ဟာပဲဒုစရိုက်လဲဟမ်အဲတခုတည်းပြောရမှာလေ အေးမနောဒုစရိုက်က၃ခုရှိတာ၃ခုတည်းကပဲဟာတော့ပါတယ်ဟုတ်ကဲ့လားဘာကြောင့်သူကအကျိုးမဲ့အဖြစ်စေဆုံးလဲအမှားယုံကြည်ယူဆမိပြီဆိုတော့ပြောတော့လဲအမှားပဲမပြောဘူးလား လှုပ်တော့လဲအဲဒီလိုဆိုလို့ရှိရင်တော့အမှားတွေကြီးပဲဆိုတော့ဆိုးကြိုးရမလားဆင်းရဲကြိုးရမလားအော်ဆိုးကြိုးမရဘူးပေါ့နှစ်ခုလုံးရတယ်ဟုတ်ကဲ့လားအဲ့ဒီတော့အယူဝါဒမှန်ကန်တဲ့အယူဝါဒယုံကြည်ကိုယ်ွယ်မှုပြုဟာနံပါတ်1အရေးမကြီးဘူးလား နံပါတ်1အရေးကြီးတယ်ဟုတ်ကဲ့လားဒါဖြင့်ဒီပရိသတ်တော်မှန်ကန်တဲ့အယူဝါဒယုံကြည်ကိုးကွယ်မိပြီလားအာဘာကြောင့်အဲ့လိုပြောနိုင်သလဲဟမ်ဘာကြောင့်ပြောနိုင်သလဲပြောမှာပေါ့တခြားဘာသာယူဝါဒရတွေကလည်းသူတို့ဟာကမှန်တယ်လို့ပြောမှာပေါ့ဗါတဲ့ မဂ္ဂင်၈ပါးအကျင့်ပါလို့မဂ္ဂင်၈ပါးအကျင့်ပါတာနဲ့မှန်ရရောလားပါတယ်ဩမဂ္ဂင်၈ပါးအကျင့်တရားပါလို့ဆင်းရဲငြိမ်းစေတဲ့အတွက်ဒီအယူဝါဒဟာအဲ့လိုလားတဲဟုတ်ပါလားနော်ဒီလိုဆိုလို့ရှိရင်အယူဝါဒမှန်မှန်မှန် ဘယ်မှတ်ကြောက်မှတင်ကြည့်ရမလဲဟုတ်ကဲ့လားမကင်ရှိတွေကျင့်သူတွေကိလေငြိမ်းကြသည်ကိလေငြိမ်းမှဝိဒုက္ခမုတ်ချငြိမ်းပေသည် ဟုတ်လားမကင်ရှိပါကျင့်ရင်ဗာငြိမ်းတယ်ကိလေသာငြိမ်းတယ်ကိလေသာငြိမ်းရင်ဝဆင်းရဲ့ ငြိမ်းရောဒီလိုဆိုလို့ရှိရင်ဒီဘာသာအယူဝါဒဟာမှန်တယ်ဆင်းရဲငြိမ်းမှထိုဝါဒမုတ်ချစစ်မှန်သည်ဟုတ်သလား gain အဲ့ဒီဆောင်မုတ်ဖြတ်ဆိုအောင်နော်ရှစ်ဖြာမဲ့ခင်ရှစ်ဖြာမဲ့ခင်ဘောင်၌ဝင်ဘောင် ကျင့်စဉ်မှန်လှသည်ရှစ်ပြာမဲ့ခင်ဘောင်၌ဝင်ကျင့်စဉ်မှန်လှသည်သို့ ရှိဖြာမဲ့ခင်ရှိဖြာမဲ့ခင်ဘောင်မဝင်ဘောင်မဝင်ကျင့်စဉ်မှားလာသည်ကျင့်စဉ်မှားလာသည်ရှိဖြာမဲ့ခင်ရှိဖြာမဲ့ခင်ဘောင်မဝင်ဘောင်မဝင်ကျင့်စဉ်မှားလာသည် ကျင့်စဉ်မှန်တဲ့ဘာသာဝါဒဟာမှားသလားမှန်သလားကျင့်စဉ်မှားတဲ့ဘာသာအယူဝါဒဟာဟုတ်ကဲ့လားကျင့်စဉ်မှန်မှထိုဝါဒမုတ်ချစစ်မှန်သည်ကျင့်စဉ်မှန်မှကျင့် ထိုဝါဒထိုဝါဒမုတ်ချစင်မှန်သည်မုတ်ချစင်မှန်သည်သို့မကင်ရှိထွေမ ကျင့်သူတွေကိလေငြိမ်းကြသည်ဆိုိလေငြိမ်းမှ ဝိဒုက္ခမုတ်ချငြိမ့်ပေသည်ကိလေငြိမ့်မှအဝိဒုက္ခမုတ်ချငြိမ့်ပေသည် ဒုက္ခငြိမ်းမှထိုဝါဒမုတ်ချစစ်မှန်သည်ဆို မဲ့ခင်ရှိထွေမကျင့်ပေကိလေမငြိမ်ပြီမဲ့ခင်ရှိထွေမကျင့်ပေကိလေမငြိမ်ပြီ ကိလေသာမငြိမ်းရင်ဆင်းရဲမငြိမ်းဘူးကိလေမငြိမ်းဆင်းရဲကိန်းအေးငြိမ်းချမ်းသာမရပြီကိလေမငြိမ်းဆင်းရဲကိန်းအေးငြိမ်းချမ်းသာမရပြီ မ်းသာမဆောင်တရားရောင်ဝေးအောင်ရှောင်ရမည်တရားဆိုတာတရားဓုတရားရောင်ဟုတ်ကဲ့လားတရားဓုတရားရောင်ဆိုတာမှားယွင်းတဲ့အယူဝါဒချမ်းသာမဆောင်တရားရောင်ဝေးအောင်ရှောင်ရမည် ဆုံးပြန်ဆို no no no no no no မဂ္ဂင်ရှိထွေမဂ္ဂင်ရှိ ဖြစ်ဖြာမဲ့ခင် ရှိသလောလို့မေးရင်ဘယ်လိုဖြေမလဲသာသနာမမမန်စီစီယံသာသနာမမမန်ခွဲဝေပံတင်ယံမှတ်ကြောက်ရှိသလော ယ်မလဲမှတ်ကြောက်ဘယ်မလဲမကင်ရှိတံစံကောင်းမှတင်ရမှတ်ကြောက်ဖြစ်ပါသည်ဟုတ်သလားသုဇံဘာသာမမမံ ဘာသာမှန်မှန်ခွဲဝေပံတရားမှတ်ကြောက်ရှိသလောဘာသာမှန်မှန်ခွဲဝေပံတရားမှတ်ကြောက်ရှိပါသည်သာသနာမှန်မှန်စစ်စစ်ယံစံမှန်စံကောင်းရှိသလော သာသနာမှန်မှန်စီစီရန်သမ္မာသံဃောင်းရှိပါသည် ပြန်စို့ မကင်ရှိတံစံကောင်းမှန်တင်ယံမှတ်ကြောက်ဖြစ်ပါသည်မကင်ရှိတံစံကောင်းမှန်တင်ယံမှတ်ကြောက်ဖြစ်ပါသည် စုဘာသာမှန်မှန်ခွဲဝေယံမဟုတ်ဘူးနော်ခွဲဝေဘံဟုတ်ကဲ့လားစုဘာသာ အောင်ဆိုနောက်တစ်ခေါက် ဆက်ပြီးတော့ပါဆုံးနော် စရိုက်10ပါးထဲမှာအကျိုးမဲ့ကိုအဖြစ်စေဆုံးဒုစရိုက်ဟာဘယ်ဒုစရိုက်လဲပါပါဠိလို့ပါဠိလို့တော့ပါခေါ်တော့ဟုတ်ကဲ့လားအခုဒီပြိဋ္ဌတ်တော့အဲ့ဒီဒုစရိုက်ကင်းပြီလားပါကြောင့် မှန်ကန်သောအယူဝါဒကိုယုံကြည်ကိုးကွယ်လို့ဒီလိုမဟုတ်လားသမ္မာဒိဋ္ဌိဖြစ်လို့ဟုတ်တယ်မလားဘာကြောင့်မှန်ကန်သောအယူဝါဒလို့ပြောနိုင်တယ်လဲဘာကြောင့်မှန်ကန်သောအယူဝါဒလို့ဘုရားဘာသာကို ပြောနိုင်တယ်လဲ မဂ်ခင်၈ပါးအကျင့်တရားပါတာနဲ့မှန်ရရောလားဟမ်ဘာကြောင့်ဆင်းရဲငြိမ်းတာလဲမဂ်ခင်၈ပါးကျင့်လို့ဒီလိုမဟုတ်လားဒါကြောင့်ဆင်းရဲငြိမ်းတယ်ဆင်းရဲငြိမ်းတဲ့အတွက်ဒီဘာသာအယူဝါဒဟာမှန်တယ်ဟုတ်တယ်မဟုတ်လား အဲ့တော့မှန်ကန်သောဘာသာအယူဝါဒယုံကြည်ကိုးကွယ်မိပြီဆိုတော့အဆင့်နှိမ့်သလားအဆင့်မြင့်သလားဒီတော့ဒီအဆင့်ကအောက်လျှောမသွားရအောင်ဆိုလို့ရှိရင်တော့ဘာလုပ်ရမလဲဒီအဆင့်ကနေအောက်ဘက်လျှောကြမသွားအောင်ဆိုရင်ဘာလုပ်ရမလဲဩ အဆင့်မြင့်စေတဲ့တရားနဲ့အဆင့်နှိမ့်ကျစေတဲ့တရားခွဲခြားသိတယ်မဟုတ်လားအဆင့်မြင့်စေတဲ့တရားကဘယ်တရားလဲဟမ်မြတ်စွာဘုရားလက်ထက်ကနွားသတ္တမကြီးတယောက်အမဲသားကြိုက်လို့မို့လို့နွားအရှင်လလရှားဖြတ်ပြီးတော့ချက်ပြီးစားတယ်စားပြီးတော့ မစားရခင်မဲ့သူ့ရှာပါပြုတ်ကြပြီးဝင်နေဘူးလို့မလို့တပူးပူးတပဲပဲနဲ့ခொနှစ်ရလုံးလုံးအော်ပြီးနောက်ကြတော့အဝီစီငရဲရောက်သွားတယ်အစင်နှိမ့်တာလားမြင့်တာလားဒါဖြင့်အစင်မြင့်အစင်နှိမ့်စေတဲ့တရားကဘယ်တရားတော့ဒါဖြင့်မြင့်စေတဲ့တရားကရောတဲ့တဲ့ပြောတော့သိသားပဲဟမ်ကိုရင်တို့ သီလရှင်ပေါ့စာတို့တဲတော်တယ်တဲတယ်ပြောတဲ့အခါသိတယ်နော်ချီးကျူးစရာပဲဒီတော့ဒုစရိုက်တရားနဲ့သူစရိုက်တရားဘယ်တရားကအဆင်မြင့်စေပြီးဘယ်စရာကအဆင်နှိမ့်စေလဲဒီတော့အခုမှန်ကန်သောအယူဝါဒကိုယုံကြည်စိတ်ကမိလို့အဆင်မြင့်နေပြီ ဒီမြင့်တဲ့အစဉ်လျှော့ကြမသွားအောင်ဘာလုပ်ရမလဲဩပါတယ်ကုသိုလ်တရားတို့ခေါ်တဲ့ဒုစရိုက်တရားတွေပွားများအထောက်ရမယ်ဟုတ်လားပါဩဒါလည်းတဲ့တယ်ပြောတော့သိတာပဲ ဒုရှောင်သူ့သုံးရမယ်ဟုတ်တယ်မဟုတ်လားဘာလုပ်ရမလဲอืมဒုရှောင်သူ့သုံးလို့ရှိရင်အစင်းမြင့်မလားအစင်းနှိမ့်မလားဒုရှောင်သူကျင့်တင့်အဆင်မြင့်မီသေးကြသည်မဟုတ်ဘူးလားမြင့်ဘူးလားကဲဆိုဒုရှောင်သူကျင့် လူအဆင့်မြင့်မာသေးကြသည်ဒုရှောင်သူကျင့်လူအဆင့်မြင့်မာသေးကြသည်သို့ ဓိပ္ပာယ်ကဘာတော့ဒုစရိုက်တရားတွေရှောင်ရှားပြီးသူစရိုက်တရားတွေပဲကျင့်ပြီဆိုရင်တော့အစင်းမြင့်မှာသေကြသည်ဟုတ်ကဲ့လားအစင်းမြင့်မှာသေကြတယ်ဒီတော့အခုအစင်းမြင့်နေတယ် ဒုစရိုက်တရားတွေရှောင်ရှားပြီးသူစရိုက်တရားတွေကျင့်လို့မလို့နောက်နောက်ဘဝတွေမှာလည်းအဆင့်မြင့်သွားပြီဆိုလို့ရှိရင်ဒီပရိသတ်ကိုပုဂ္ဂိုလ်လေးစားတဲ့ဘယ်လေးပဲမျိုးစားတဲ့သွင်းမနေဘူးပါတယ်အလင်းမှာနေရပြီးတော့ အလင်းတို့သွားမဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားပုဂ္ဂိုလ်၄မျိုးထဲမှာအကောင်းဆုံးအမြင့်ဆုံးပုဂ္ဂိုလ်မဟုတ်လားဟုတ်ကဲ့လားဒီတော့အလင်းသွားကြမလားအမှောင်သွားကြမလားအလင်းသွားခြင်းရင်ဘာလုပ်မလဲဒုရှောင်သူကျင့်ရမယ်ဟုတ်တယ်မလား အခုအဆင့်မြင့်နေတဲ့အခြေအနေရနေတယ်တကယ်လို့ကိုကကုသိုလ်တရားတွေဒီလိုတရားနာမှုလည်းမရှိတရားအထုံမှုလည်းမရှိကြောင်းကံဖျားလည်းမသွားဘူးဆိုလို့ရှိရင်တရားဘဟုတုတရှိပါမလားမရှိရင် အကောင်အဆိုးအကြောင်း အကျိုးခွဲကြပြီးကြာကြာနာနာသိပါမလား အဲ့ဒါလို့မသိဘူးဆိုလို့ရှိရင်ဒုစရိုက်လဲသူစရိုက်မှတ်ပြီးတော့ကြည့်မိရင် ကြည့်မိမှာမဟုတ်လားအဲ့လိုဒုစရိုက်များသွားကြည့်မိပြီဆိုလို့ရှိရင်တော့ဘယ်သွားမလို့အဲအဆင့်နှိမ့်သွားတာလားမြင့်သွားတာအဆင့်မြင့်ရာနှိမ့်ရာကနေမြင့်ရာသွားရင်ကောင်းတယ် အဆင့်ညီလူညီမျှသွားရင်လည်းကောင်းတယ်အခုတော့အဆင့်မြင့်ရာကနေပြီးတော့နေရသွားတယ်ဆိုတော့ဝမ်းနေစရာ မကောင်းဘူးလားဟုတ်ကဲ့လားလင်းရာကနေပြီးမှောင်ရာရောက်သွားမယ်လင်းရာကနေပြီးအလင်းမဲ့သွားတဲ့ပုဂ္ဂိုလ်တော့ပါဠိလိုဘယ်လိုခေါ်တော့ဒါဖြင့်လင်းရာကနေအမှောင်သွားတဲ့ပုဂ္ဂိုလ်ကြတော့ ဇောတိဓမ္မပရာယနာ ဟုတ်ကဲ့လားတချို့မှာရှေးရှေးဘဝတွေကအမောင်ယောက်ျောင်းဒုစရိုက်တရားတွေပြုခဲ့လို့မလို့ဒီဘဝမှာနှိမ့်နှိမ့်ကြကြအစင်းနှိမ့်နှိမ့်နဲ့စင်စင်ရဲရဲမွဲမွဲတေးတေးမိကောင်းဆွေကောင်းလည်းမတွေ့ရပဲနဲ့မိညာဆွေညာမိဆိုးဆွေဆိုးပဲတွေ့ရတဲ့အခါကျတော့ကုသိုလ်ကောင်းမှုပြုရမှလည်းမသိဒုစရိုက်တရားရှောင်ရမှလည်းမသိ အဲ့ဒါလို့ဖြစ်တဲ့အခါကျတော့သူဟာလောကသဘာဝလူသဘာဝအရာဒုစရိုက်တွေအပြုများမလားဒုစရိုက်တွေအပြုများမလား